အခန်းကြီး34အငယ်1မှ8ထိုနောက်မောရှိသည်မောဘလွင်ပြင်မှတွား၍ယေရီခေါမြို့တစ်ဖက် နေဘောတောင်ပိတကာထိပ်ပေါ်သို့တက်သည်ဖြင့်သာရဖျားသည်ဒံမြို့တိုင်အောင်ဂိလပြည်တစ်လျှောက်လုံးနတ်တလိပြည်တစ်လျှောက်လုံးအေဖရင်ပြည်မနာရှေပြည်နှင့်တကွအဝေးဆုံးသောပင်လယ်တိုင်အောင်ယူဒပြည်တစ်လျှောက်လုံးတောင်ပြည်နှင့်တကွဇောရမြို့တိုင်အောင် စွန်ပလွန်မြို့ဒီဟုသောယေရီခေါမြို့တည်သောကြိုက်နှင့် လွင်ပြင်တို့ကိုပြတော်မူ၏ဒါဝရဘုရားကလည်းငါသည်အာဗြဟံဤဆက်ယာကုပ်တို့အားချိန်ဆို၍တင်းအမျိုးနွယ်အားငါပေးမည်ဟုဂတိထားသောပြည်ကိုကြည်လောတင်းဒီကိုမျက်စိနှင့်မြင်ရသော အခွင့်ကိုငါပေး၏တို့ရတွင်ကူး၍မတော်ရဟုမိန်တော်မူ၏ ထိုသို့သာရဖျားမိန်တော်မူသည့်အတိုင်းသာရဖျား၏ကျွန်မောရှိသည် မောဘပြည်ထိုအရ၌အနိစ္စရောက်၍ဘက်ပေကူရမြို့တစ်ဖက် မောဘပြည်တစုံတစ်ခုသောဂျိုင်း၌တင်းကြိုတော်မူ၏မောရှိ၏တင်းကြိုင်းကိုယနေ့တိုင်အောင်အဘယ်လူမျှမတိရမောရှိသည် အနိစ္စရောက်သောအခါအသက်120ရှိ၏သူ၏မျက်စိမမုံသေးခွန်အားလည်းမလျော့သည်ဤဒေလအမျိုးသားတို့သည် မောရှိကိုအောက်မေ့၍ မောဘလွင်ပြင်၌အရက်30ပတ်လုံးငိုကြွေးမြည်တမ်းခြင်းကိုပြုကြ၏အငယ်ကူမှဆနှစ်မောရှိအတွက်ငိုကြွေးမြည်တမ်းသောနေ့ရက်ကာလလွန်ပြီးမှနှုံဤသားယောရှုသည် အထက်က မောရှိ၏လက်တင်မင်္ဂလာကိုခံရသဖြင့်ပညာသဘောနှင့်ပြည့်စုံသောသူဖြစ်၍ဣဒေလအမျိုးသားတို့သည်ယောရှု၏စကားကို နားထောင်လျက် မောရှေအားသာရဖျားမိန်တော်မူသည့်အတိုင်းပြုကြ၏သာရဖျားစေလွတ်တော်မူ၍အေဂုတုပြည်တွင် ဖာရောပြည်နှင့် သူ၏ကြုံမှဆ၍ပြည်သားအပေါင်းတို့၌နမိတ်လက္ခဏာအံွယ်သောအမှုအလုံးစုံတို့ကိုပြု၍ဤဒေလအမျိုးသားအပေါင်းတို့ရှေ့မှ မဟာတကိုးတော်နှင့် အလွန်ကြောက်မဲ့ဖွယ်သောအမှုရာအပေါင်းတို့ကို ပြလေရာတွင်သာဝရဖျား၏မျက်နာတော်ကို ကိုယ်တိုင်ကိုချက်ဖူးမြင်ရသော ပရောဖက်မောရှေကဲ့သို့နောက်တဖန်ဣဒရေလအမျိုး၌သူနှင့်တူသောပရောဖက်တစုံတစ်ပါးမျှမပေါ်မထွန်းရှင်မောရှေစီရင်ရေးထားသောတရားဟောရာကြံပြီး၏